ရှမတဲခရစ်ဝင်ခန်းကြီး78အငယ်1မှ6ထိုအခါတပည့်တော်တို့သည် ချင်းကပ်၍ကောင်းကင်နိုင်ငံတော်၌အဘယ်သူသည်တာ၍ကြီးမြတ်ပါအံ့နည်းဟုမေးလျှောက်ကြသောသူငယ်တယောက်ကိုခေါ်တော်မူ၍တပည့်တော်တို့အလယ်၌ထားပြီးမှငါအမှန်ဆိုသည်ကားတင်တို့သည်ပြောင်းလဲ၍သူငယ်ကဲ့သို့မဖြစ်လျင် ကောင်းကင်နိုင်ငံတော်သို့မရောက်ရကြထိုကြောင့်အကျဉ်သူသည်ဤသူငယ်ကဲ့သို့ မိမိကိုမိမိနှိမ့်ချအံ့ထိုသူသည်ကောင်းကင်နိုင်ငံတော်၌တာ၍ကြီးမြတ်လိမ့်မည်အချင်းသူသည်ငါမျက်နှာကိုထောက်၍ဤကဲ့သို့သောသူငယ်ဆုံးတယောက်ကို လက်ခံ၏ထိုသူသည်ငါကိုပင်လက်ခံ၏ငါကိုယုံကြည်သောဤသူငယ်ဆုံးတယောက်ကိုအချင်းသူသည်မှားယွင်းစေ၏ထိုသူသည်လေပင်၌ကျိတ်ဆုံကြောက်ကိုဆွဲ၍နက်နဲသောပင်လယ်၌နှိမ့်မြုပ်ခြင်းကိုခံရလျင်အနေတာ၍ကောင်း၏ အငယ်9မှ9မှားယွင်းစရာအကြောင်းများရှိသောကြောင့်လောကီသားတို့သည်အမင်္ဂလာရှိကြ၏မှားယွင်းစရာအကြောင်းရှိရမည်သို့တော်လည်းမှားယွင်းစရာအကြောင်းကို ဖြစ်စေသောသူသည်အမင်္ဂလာရှိ၏တင်ဤလက်ခြေသည်တင့်ကိုမှားယွင်းစေလျင် လက်ခြေကိုဖျက်ပစ်လော့လက်ခြေအစုံနှင့်သာဝရမီတဲ့သို့ခြာခြင်းကို ခံရသည်တဲ့အင်္ဂါချို့တဲ့၍အသက်ရှင်ခြင်းသို့ဝင်စားတော်တာ၍ကောင်း၏ သင်မျက်စိသည်လည်းတင့်ကိုမှားယွင်းစေလျင်မျက်စိကို ထုတ်ပစ်လော့မျက်စိနှစ်ဖက်စုံနှင့်ငရဲမီးတဲသို့ခြာခြင်းကိုခံရသည်ထက်မျက်စိတစ်ဖက်နှင့်အသက်ရှင်ခြင်းသို့ ဝင်စားတော်တာ၍ကောင်း၏အငယ်30မှ14တင်တို့သည်ဤသူငယ်ဆုံးတယောက်ကိုမထီမဲ့မြင်မပြုမိအကြောင်းတတိရှိကြလော့ငါဆိုသည်ကားသူတို့ဤကောင်းငင်တမန်တို့သည် ကောင်းကင်ဘုံ၌ရှိတော်မူသောငါအဖ၏မျက်နာတော်ကိုအစဉ်မပြတ်ဖူးမြင်ကြ၏ထိုမှတပါလူသားသည်ပျောက်သော သူတို့ကိုကယ်တင်အံ့သောငါကြွလာသည်အဘယ်သို့ထင်ကြသနည်းတိုးတရားရှိသောသူ၌တိုးတကောင်သည်လမ်းလွဲ၍ပျောက်လျင် ထိုသူသည်66ကောင်သောတိုးတို့ကို တောင်ပေါ်မှထားခဲ့ပြီးမှလမ်းလွဲ၍ပျောက်သောတိုးတကောင်ကိုတွား၍ရှာတတ်သည်မဟုတ်လော တွေ့ပြီးလျင် လမ်းမလွဲမပြောက်သောတိုး90ကိုးကောင်၌ဝမ်းမြောက်ခြင်းရှိသည်ထက်ထိုတိုးတကောင်၌တာ၍ဝမ်းမြောက်ခြင်းရှိသည်ဟုငါအမှန်ဆို၏ထိုနည်းတူ ကောင်းကင်ဘုံ၌ရှိတော်မူသောတင်တို့အဖသည်ဤသူငယ်တယောက်ကိုမျှပျက်စီးစေခြင်းဟံအလိုတော်မရှိအငယ်၅မှ20ထိုကြောင့်တင်းညီကိုသည်တင့်ကိုပြစ်မှားလျင် သူစီတို့သွား၍နှစ်ယောက်တီးချင်းသူ၏အပြစ်ကိုပြ၍ဆုံးမလော့သူသည်တင်း၏စကားကိုနားထောင်လျင်ဤအကိုကိုရပြီသို့မဟုတ်တင်း၏စကားကိုနားမထောင်လျင်လူနှစ်ဦးသုံးဦးတက်တည်ခံ၍စကားရှိသည်များတို့ကိုတီးစေခြင်းဟံကိုနှင့်အတူလူတဦးနှစ်ဦးကိုခေါ်ဦးလော့ထိုသူတို့၏စကားကိုနားမထောင်လျင်အသင်းတော်အားကြားပြောလော့အသင်းတော်၏စကားကိုနားမထောင်လျင် သာသနာပလူကဲ့သို့၎င်းအခွန်ခံကဲ့သို့၎င်းထိုသူကိုမှတ်လော့ငါအမှန်ဆိုသည်ကားမြေကြီးပေါ်မှာတင်တို့ချီနှောင်သည်မြသည် ကောင်းကင်ဘုံ၌ချီနှောင်လျက်ရှိလိမ့်မည်မြေကြီးပေါ်မှာ ဖြေလွတ်သည်မြသည် ကောင်းကင်ဘုံ၌ဖြေလွတ်လျက်ရှိလိမ့်မည်တပန်းငါဆိုသည်ကားမြေကြီးပေါ်မှာတင်တို့တွင်နှစ်ယောက်တို့သည်သဘောချင်းတူ၍ဆူတောင်းလျင်တောင်းသည်မြသောဆုတို့ကို ကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမည်းတော်သည် ပေးတော်မူလက်တံအကြောင်းမူကားအကျင်ရ၌လူနှူးသုံးတို့သည်ငါ၏နာမကိုထောက်၍စီဝေးကြ၏ထိုအရ၌သူတို့အလယ်မှာငါရှိသည်ဟုမိန်တော်မူ၏အငယ်27မှ29ထိုအခါပေတုသည်ချင်းကပ်၍သခင်ညီကိုသည်အကျွန်ုပ်ကို ပြစ်မှား၍အကျွန်ုပ်သည်သူ၏အပြစ်ကိုဘယ်နှချိန်လွှတ်ရ ဘာအန်နီခုနှစ်ကြိမ်မြောက်အောင်လွတ်ရဘာအန်လောဟု မေးလျှောက်တော့ယေရှုကခုနှစ်ကြိမ်မြောက်အောင်လွတ်ရမည်ငါမဆိုအကြိမ်80ခုနှစ်လီမြောက်အောင်လွတ်ရမည်ငါဆို၏ထိုကြောင့်ကောင်းကင်နိုင်ငံတော်သည်မိမိကျွန်များတို့ကိုစင်းယူခြင်းဟံအလိုရှိသောမင်းကြီးတူနှင့်တူ၏စရင်ယူစဉ်တွင်ငွေအခွက်တသိန်းကျွေးတင်သောသူတယောက်ကိုရှေ့တော်သို့ဆောင်ခဲ့ကြ၏ ထိုသူသည်ကြွေးဆရန်မရှိသောကြောင့်ကိုမဆ၍တာမယံဥစ္စာရှိသည်များတို့ကိုရောင်း၍ကြွေးကိုဆက်စေဟုသူ၏သခင်စီရင်၏ထိုကျွန်သည်ကျွန့်ပြတ်ဝတ်တော်လျက်သခင်ကျွန်တော်ကိုတီးခံတော်မူပါကြွေးရှိသည်များကိုဆက်ပါမည်ဟုလျှောက်လျင်သူ၏သခင်သည်တနာခြင်းရှိသည်ဖြင့်ကြွေးရှိသည်များကို လွှတ်၍ချမ်းသာပေးလေ၏အငယ်28မှ 35ထိုကျွန်သည်ထွက်သွားရာတွင်မိမိငွေဒေနာယီတရားကျွေးတင်သော ကျွန်ချင်းတယောက်ကို တွေ့လျင်လေပင်ကိုကန်ညှိ၍ငန့်ငွေကိုဆက်ပေးလော့ဟု ဆို၏ထိုကျွန်ချင်းသည်ကျွေးရှင်၏ခြေရင်း၌ပြက်ဝတ်လျက်ကျွန်တော်ကိုတီးခံတော်မူပါကျွေးရှိသည်မြတ်ကိုဆက်ပါမည်ဟု တောင်းပန်တော်လဲငွေရှင်သည်နားမထောင်ဘဲတွား၍ကျွေးကိုမဆက်မိတိုင်အောင်သူကိုထောင်ထဲမှလှောင်ထား၏ ထိုအမှုရာကို အခြားသောကျွန်ချင်းတို့သည်မြင်လျှင်၊အလွန်နာကြည်းသောစိတ်နှင့်သွား၍ပြုလေသမျှတို့ကိုမိမိတို့သခင်၌ကြားလျှောက်ကြ၏။ထိုအခါသခင်သည် ထိုကျွန်ကိုခေါ်၍၊ဟယ်ဆိုးညစ်သောကျွန်၊သင်သည်ငါ့ကို တောင်းပန်သောကြောင့်၊သင်၌တင်သမျှသောကြွေးကိုငါရှင်းလင်းစေ၏။ငါသည်သင့်ကိုသနားသကဲ့သို့သင်သည်လည်းကျွန်ချင်းကိုမသနားအပ်သလောဟုဆိုလျက်၊အမျက်ထွက်၍ ကြွေးရှိသည်များကိုမဆန့်မိတိုင်အောင်အာနာသားတို့လက်သို့အပ်လေ၏တင်တို့သည်လည်းညီကို အချင်းချင်းတို့ကို စိတ်နှလုံးပါလျက်အပြစ်မလွတ်လင် ကောင်းကင်ဘုံ၌ရှိတော်မူသောငါ၏အဖသည် ထိုနည်းတူတင်တို့ကိုစီရင်တော်မူလက်တန့်ဟုမိန်တော်မူ၏